ယေရှုရှင်မဟာဗောဓိမံဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌16ရက်6လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ခါရပါမှာဘုရားရှင်တပါးတဲ့ကိုတလုံးမှာသတင်းသုံးနေတော့တရားမင်းကြီးကလာမေးတယ်အရှင်ဘုရားတတ္တဝါတွေအလုံးဟာရံလဲကင်းညင်ကြပါတယ် တန်လည်းကင်းညင်ရပါလေဒီလိုယံကင်းညင်တန်ကင်းညင်ပါရဲ့နဲ့ဘာကြောင့်ယံမကင်းတန်မကင်းဖြစ်ကြရပါသလဲဒီမိကုံးမိဘုရားရှင်ကအိတ်တာနဲ့မေတ္တရာတရားနှစ်ပါးကြောင့်ဒါပဲဖြစ်ဟင်ဘာလို့ယံမကင်းတန်မကင်းတယ်လဲဆိုတော့အိတ်တာကကိုယ့်အောက်ကလူတွေကိုယ်လိုကောင်းကားလာမှာကိုမနာလိုတာပြောတာလေ။ မေတ္တရာဆိုကိုယ့်တက်တာတာတွေကိုတက်ပြီးတော့မနာလိုတာပြောဟင်အဲ့ဒီတရားကြောင့်ကွာဟင်အဲ့ဒါကဖရဟိုတရားကထပ်မိတယ်အရှင်ဘုရားအဲ့ဒီတိတ်တာနဲ့မေတ္တရာတရားနာနှစ်ပါးကဘာဖြစ်လို့ကြည့်ရတယ်ဗျာတဲ့မေးတာအဲ့တော့ချစ်ချင်းမုန်းကြီးကြောင့်ကွာဟင်ဟင်အဲ့ချစ်ချင်းမုန်းကြီးဆိုရင်မဲ့ဟိုမုန်းကြီးကများမှာပါလေဟင်ဟိုမှာမဲ့ပို့တဲ့တာတာကိုမနာလို့တာလဲမုန်းလို့မဟုတ်လား ကိုယ့်အောက်ကဟာတွေကိုလိုကောင်းစားလာမှာကိုလေမုန်းလို့မဟုတ်ဘူးလားအဲ့ဒီမနာလိုမှုတစ်ခုကမုန်းလို့ပဲအဲ့တော့ကိုယ့်တဲ့သားနဲ့ကိုယ့်အောက်ကိုမုန်းတာပါဘယ်လိုဟာမျိုးမုန်းဆိုတာရံပက်နဲ့တစိမ့်တာဖြစ်ရမယ်လားကိုသားသမီးကိုတဲ့တာရင်မုံမလားဗျာမုံပါပါဗျာအေးကိုသားသမီးကိုအောင်ရော့နေငောကျော်တာကနေတက်လာရင်ငောမုံမလားဗျာမုံပါပါအေးဒါမို့ချစ်ချင်းမုံညောင်ဗျာကိုချစ်တာကြတော့ဘယ်နဲ့တော့အိတ်သားမစရာဖြစ်ဟင် ဟင်ကိုမချစ်တာကြတော့ချစ်တယ်အေးတော့ချစ်ချင်းမုန်းကြီးညောင်ဖြစ်တာတဲ့အေးအေးဗမေကလေးဟာဟင်တကယ်လို့ချစ်တာလည်းမရှိမုန်းတာလည်းမရှိဆိုလို့ရှိရင်အေးတမစရိယာဖြစ်เสียမလို့ဟင်ဘယ်သူမှလည်းချစ်ဘူးဘယ်သူမှလည်းမုန်းဘူးဆိုရင်သူကတို့တက်ချင်းတက်မတက်ချင်းနေပေါ့ကိုကကိုတက်ချင်းတက်မတက်ချင်းနေပေါ့ဟုတ်ကလားဟင်ကိုကိုကိုလည်းမချစ်ဘူးပေါ့ဟင်ကိုကိုကိုချစ်တဲ့ပုဂ္ဂိုလ်ကလည်းကိုသာအသာဖြစ်စေချင်တာတင်လေဟင်ကိုသာထိတ်ဆုံးကဖြစ်ချင်တာမဟုတ်ဘူးလားကိုသာလေးတလူလူတက်စေချင်တာပဲ အဲ့တော့ကိုယ့်တက်ဆိုရင်လည်းသူ့ဆွဲချနေတာပဲကိုယ့်အောင်ကဟာကတက်မဲ့ကြံလည်းကန်ချနေတာပဲဒါတော့ကိုယ့်ကိုချစ်လို့ထင်တယ်မှန်ပါဗျာအေးအဲ့တော့ကိုယ့်ကိုချစ်လို့လည်းဖြစ်နိုင်တယ်ကိုယ့်မိသားစုချစ်လို့လည်းဖြစ်နိုင်တယ်ဗျာအဲ့တော့အဲ့ချစ်ချင်းချင်းတွေတည်းများကိုယ့်မိသားစုကိုယ့်ဘောချစ်နေရင်သူများမုန်းမှာပေါ့ဟုတ်ကဲ့မှန်ပါဗျာအေးချစ်ချင်းမုန်းခြင်းကြောင့်ဖြစ်တာတဲ့ဒါကတရားကထားမိတယ်အရှင်ဘုရားချစ်ချင်းမုန်းခြင်းဘာကြောင့်ဖြစ်တာတုန်းလဲဆန္ဒကြောင့်ဟင်လိုလားတဲ့ဆန္ဒနဲ့မလိုလားတဲ့ဆန္ဒဒါကြောင့်ထင်တယ် ဟင်ဟင်သူဟာဒီဟိုဤပွားချမ်းသာခြင်းကြောင့်ကိုယ်တော်၎င်းသိက္ခာတော်၎င်းစီးစိမ်တော်၎င်းတစ်ခုခုပေါ်ကိုကိုလိုလားနိုင်ရင်ကျန်တာကိုလိုဖြစ်မှာမလိုလားဘူးပဲဟင်လိုလားနိုင်ဘူးတို့မဟုတ်ကိုတော့ဒီလိုမဖြစ်ဘူးသူများတော့ဒီလိုဖြစ်နေလေအဲ့လိုဖြစ်တာလည်းမလိုလားဘူးဟုတ်ကလားအဲ့ဒီခန္ဓာကြောင့်လေဒါအရှင်ဘုရားအဲ့ဒီခန္ဓာကဘာကြောင့်ဖြစ်တယ်ဘုရားထပ်မေးတယ်အဲ့တော့ဝိတ္တကြောင့်ကွာအတွေးကြောင့်ထင်တယ်ဟဲ့ အဲ့ဒီဆန္ဒတွေဖြစ်ပေါ်လာတာတွေးလို့တဲ့မတွေးရင်ဖြစ်နိုင်တွေးလို့ဖြစ်တာမတွေးဘဲနဲ့ကိုယ်မှကလေးကိုမှတ်နေကွယ်ဟင်ကိုလုတ်ကလေးကိုလုံနေကွယ်ပေါင်းတင်တရားရှိပေါင်းကုန်းတင်နေစမ်းဟဲ့ဟင်ကောက်ဆိုင်ဆရာရှိကောက်ကုန်းဆိုင်နေစမ်းဟဲ့ဟင်ဒီလိုဆိုဘာမှကြံစရာရှိပိစုပန်တဲ့တဲ့ဟင်ပိစုပန်တဲ့တဲ့စိတ်ထားနိုင်လို့ရှိရင်အကြံဆောင်ပေါ်နိုင်ဘူးအဲ့တော့ပိစုပန်တဲ့တဲ့ကိုစိတ်မထားနိုင်တဲ့ပုဂ္ဂိုလ်ဟာကြံမှာပဲ ဟင်နောက်ပြီးမှပြန်ပြီးကြံရင်ကြံမရှိဘူးလေအဲကြူပြီးကြံရင်ကြံမှာပဲဟိတ်အကြံကြောင့်တဲ့ဟုတ်ကလားဟဲ့မှန်ပါဗျာသူဟာတွေများတော့အပြင်ဟိုရှေ့ကြံများပါလိမ့်မယ်ဒီမှာနောက်ကြံနေလိမ့်မယ်ထင်တယ်နေပါနဲ့ဟင်ဟင်ကောက်ကြီးခါပူအောင်စိုက်နေတော့ခါကြီးလည်းပူသေးဟင်ဟင်ချီချင်းလောက်ထအောင်လဲရှုံးပွဲပြလဲဟိုသူတော်တလေးရှုံးပုတ်တော်တော်လေးတက်တာမထင်တယ်တော်တလေးရှုံးပုတ်ဆိုတော့ဟင်ဟင် တော်တော်ရှုံပုတ်ပဲဗျာခင်ဗျာဟင်တော်တော်လေးတက်တောင့်တက်တာနေမှာပေါ့နေရလဲတော်တော်လေးနေဆိုတော့အေးများများလေးနေမှာဟုတ်ကဲ့မပြောလို့တော့အဲ့တော့ဟိုပါဟိုတနခါကြီးဘိန်းကြားရိုက်ထားတာလည်းခံနေတော့ဟုတ်ပြီဟင်ကြော်ကြီးလည်းကော့လို့တွန့်လို့ဟင်အဲ့တော့ဒီနာကတဲ့ထားရင်တော့ပေရကြီးရဲ့တော့စိတ်ကဟိုရှေ့ကျူတွေးပြီထင်လေငါကောက်ဆိုင်တာဘသူတရားဘယ်နေဟောက်ရရရှိဟင် အေးနောက်နောက်ဆိုင်မှနဲ့ဘလောက်ဘလောက်ဒါဆိုရင်တော့ဟောစားတွေကဘယ်လိုဘယ်လိုတရင်ကြွကြဘက်နဲ့ဘက်နဲ့နဲ့တော်တယ်မှရှိသူတရင်ကြွကြိုတွေးထားတယ်ဟင်ဟင်အကြိုတွေးရတာများတယ်ဗျဟင်တဲ့တဲ့ထားဟိုကခပူလာကြီးမြင်တော့မှာဟုတ်ဟင်ဟင်အဲ့တော့ခပူလာကြီးကိုမှတ်တရားမှမရှိတာသူတို့ဟင်အဲ့တော့ခပူလာကြီးမှမှတ်တာတော့ခပူလာကြီးဖြစ်ပြမမြင်နိုင်တော့ရှေ့ပဲစိတ်ကိုပို့ထားမှာဗျတဲ့တဲ့ပို့ရင်တော်တော်ဒုက္ခရောက်မှာဗျ အတားတွေကထင်မှန်ပါပါဟင်ဟင်ဟင်ဆိုတာကြီးလို့ကောင်းတာတွေတွေ့ရင်တော့တက်တာမထင်ဟုတ်ကလားဟင်ငလာနာဟိုတို့ပါတော့ဟိုရှင်းကောင်းကစားရင်ဟင်းကမပါတော့ပေးရနေပြီးဟင်တို့သမင်းချမ်းကဲစားဟိုရှင်းချမ်းစားရင်မတတ်နဲ့ပေးရပြောရတော့ဝက်ကောင်လုံးကြော်ကြီးတော့ဆိုဟင်တလုံးဝင်တော့ဆိုမင်းဖို့ချင်းကြက်ကြော်ကြီးတော့တယ်ပေးရပြောရဆိုဟုတ်ဟုတ်ဟုတ်ဟင်ဟင်အဲစားရတာတော့သမင်းချမ်းကဲ ဟင်ဟိုကအတွေးနဲ့ကတော့ကြိတ်ကြော်ကြီးဆိုတော့တော်တော်ကောင်းသွားတာပေါ့အခုလည်းရောက်နေတဲ့ဒုက္ခဘယ်လောက်ခံစားနေရမလဲအဲ့ဒါကောင်းတာလေးတွေးလိုက်ရင်တော်တော်သက်သာတယ်ရှေ့ဖို့ပြီးတော့ဟုတ်တယ်လေဟိအဲ့တော့တွေးတာမှများတို့ရှေ့ချူတွေးတွေးတာများတယ်ဘာလို့အနာဂတ်စီမံကိန်းကြီးများဟင်တေတောင်မဲ့အနာဂတ်စီမံကိန်းနဲ့တရားလိမ့်မထင်နဲ့ဟင်တေလည်းပဲနေတော့ရှေ့တို့ပဲလားဟင်ကိုကလာဖို့ဘို့ဟော ဟုတ်ကလားရဲ့အနာရတိမံကိန်းလည်းပြရမှာအဲ့တော့ဝိတက်ကြောင့်နဲ့ဖြေအဲ့တော့တခါကြားကဖြစ်မနေသေးတယ်အဲ့ဒီအတွေးကြံနေဘာကြောင့်ဖြစ်တယ်လဲဗျာတဲ့မေးတယ်အဲ့တော့တဏမာနဒိဋ္ဌိကြောင့်ဟင်အဆုံးကတော့ဒါပဲထင်တယ်တဏဆိုတာခင်မင်တတ်မဲ့မှုရယ်မာနဆိုတာကိုခင်မင်တတ်မဲ့မှုဖြစ်တဲ့သက်ရှိတတ်မဲ့အရာဝတ္ထုကိုအကြောင်းပြုပြီးထောင်လွှားတက်ကြွနေတာဟင် သို့မဟုတ်အဲအဲ့ဒီဘောကိုမြတ်နိုးနေတာမာနဆိုတာမြတ်နိုးတယ်လို့လည်းသုံးလို့ရတယ်အဲ့ဒီပစ္စည်းတစ်ခုဘောကိုမြတ်နိုးရင်တကြွသိထောင်သွားသိဆိုတာရှိတာပဲဟုတ်ကလားအဲ့တော့ဒီပစ္စည်းတစ်ခုမြတ်နိုးလို့ဟိုတကြွသိထောင်သွားသိရှိနေရင်ဒီပစ္စည်းကိုယ့်တစ်ချက်မရောက်ရင်ကြိုက်ဆိုင်နဲ့လူယူရလိမ့်မယ်ဟုတ်ကလားအဲကိုယ့်တစ်ချက်ရောက်တဲ့ပစ္စည်းဖြစ်ခဲ့လို့ရှိရင်တော့ဖြင့်ဒါကြည့်ပြီးတော့သူကထောင်သွားတကြနေမယ်အဲ့ဒါမာနအဲ့ဒါမြတ်နိုးမှုကြောင့်ဖြစ်တယ်တမ်းမှုကြောင့်မြတ်နိုးမှုပေါ်သည် ဟုတ်ကဲ့အဲ့မြန်နှုံးမှုကြောင့်ခုနထောင်လာတကြသိပေါ်ပြီးဟုတ်ကဲ့အဲ့တော့ထောင်လာတကြသိပေါ်နေရင်အဲ့ဒီပစ္စည်းပေါ်ကိုတကယ်လို့ပြင်ပကမရသေးတဲ့ပစ္စည်းဖြစ်ရင်အဲ့ဒါကိုငါပိုင်သိမ့်ပိုက်တယ်မို့လို့မို့ဒိတ်ကြီးဝင်ပါပဲဟင်ကိုယ်လက်ထဲရှိနေတာဆိုဒါငါပိုင်ပါလို့သုံးဖြတ်တဲ့စိတ်ပေါ်မှာပဲအဲ့ဒီတဏမာနဒိဋ္ဌိတောင်းနဲ့နောက်ဆုံးတော့ရမကင်းတာမကင်းတာဟင်အဲ့တော့တို့ရမကင်းတာဒါမကင်းတာဘာကြောင့်လို့ အဲ့ဒီတဏှာမာနဒိဋ္ဌိအဲ့ဒီသုံးခုကြောင့်တဲ့အဲ့ဒါကိုဒုစာကပပင်္စတရားလို့သုံးတာဟင်ပပင်္စဆိုတာတို့ဟိုပါဠိလိုပြောတာပဲဗျာဗမာလိုတော့ချက်ထွင်တတ်သောတရားတဲ့ဟုတ်ကလားအဲချက်ထွင်တတ်သောတရားဆိုလို့ချင်းပို့ပြီးတော့ထင်ရှားကြီးမှထင်ရှားမှာနေကျတရားနေကျသမား၃ယောက်ဟင်နေကိုကျင်းနေတဲ့နေကိုကျဲအောင်ချက်မှာသူတဲ့ဗျာဟုတ်ကလား ဟင်သူ့ရဲ့ကျင်းနေတဲ့နယ်ကိုကြေအောင်ချက်မှာ तू အဲ့တော့ကြေအောင်ချက်မယ်ဆိုတော့ကဘာပုံတီလေးတွေထင်တယ်ဟိဟင်တန်တရာကိုအဲ့လိုကိုအရာလိုက်ချဲ့လိမ့်မယ်တဲ့ဗျာသူလက်ခံထားသမျှတို့တန်တရာမဆုံးနိုင်ဘူးတဲ့ဟုတ်ကလားဗျာဟင်ဒါမှမဟုတ်သူ့ကိုပပင်စားလို့သုံးအဲ့ဒါတဏမာနဒိဋ္ဌိအဲ့ဒီသုံးခုဟင်တဏှာသွားအဲဝတ် သက်ရှိသက်မဲ့ဝတ္ထုပစ္စည်းပေါ်ကိုတာယာတတ်မဲ့နေတဲ့စိတ်ကလေးကိုပြောတာဟင်အဲ့ဒါလေးကကိုယ့်လက်ထဲရှိလို့ရှိရင်လေဒီပစ္စည်းကိုအကြောင်းပြုပြီးညာနိုးတော့သူ့ကိုမြည်၍တို့ထောင်လာတက်ကြွနေတာဥမာမဲ့သားသမီးလေးတွေအရွယ်ရောက်လာတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီသားသမီးလေးတွေတာသောသားမှန်နဲ့တက်နေတတ်တယ်သူ့အချိန်ရောက်လေပစ္စည်းရှိတဲ့ပုဂ္ဂိုလ်ပစ္စည်းရဲ့အချိန်ရောက်အဲ့ဒီပစ္စည်းဘဝတာတတ်မဲ့တဲ့စိတ်ရှိသလားအဲ့ဒီမှာပစ္စည်းအချိန်နဲ့ဖြစ်နိုင်တယ်ဗျ ဟင်သူငယ်ငယ်အကြောက်ကဖိုးသူတော်တပါးကရှင်းဖြစ်ပေါ်ပြန်ငွေစင်တမတ်ရှိတယ်အဲ့ဒါလေးအုံမခွက်ကလေးနဲ့ထည့်ထည့်ပြီးဟိုကျောင်းတိုင်ချင်းမြုပ်ထားပြီးတော့သူကသိမ့်တယ်အဲ့တော့ဘသူနဲ့စကားပြောတော့ဟေးလူမှန်ရင်ငွေတမနဲ့အုံမခွက်တစ်ခွက်တော့ရှိတာပဲကွာဒါပဲပြောနောက်တစ်ယောက်နဲ့တွေ့လို့စကားပြောကြတော့ဟေးလူမှန်ရင်အုံမခွက်တစ်ခွက်နဲ့ငွေတမတော့ရှိတာပဲကွာ တော့ तू ကဘယ်သူနဲ့တွေ့တွေ့အဲ့ဒါနဲ့ငွေငွေလေးတမနဲ့ဆိုတာဟင်မာနဖြစ်နေတာတင်ဟိဟင်အဲ့ဟာဒီဖိုးသူတော့ဒီငွေတမနဲ့အုံမခွဲတော်တော်ပြောတယ် तू ရှိလို့နဲ့တူတယ်ဆိုလိုက်ချောင်းရတာပေါ့တော်တော်တမနဲ့တမနဲ့ဆိုအဲ့ဒါလေးသွားသွားရက်ကြည့်ပေါ့ဟင်ဟိုကြောင်းနိုင်ချင်းပြုတ်ထားတာဟုတ်ဟင်တော်တိကြပြန်ဖုံပြန်သွားပေါ့အဲ့ဒါနောက်တော့ပပင်းမိရောပေါ့ချောင်းနေလို့ပဲအဲ့ဒါပဲဖိုးသူတို့လည်းကွယ်ရောအဲ့ဒါကြီးယူသွားတယ်ပေါ့ပြီးတော့နောက်ရသွားကြတော့ရှိဘူး အဲ့တော့ဟေးလူဖြစ်ပေမဲ့လည်းဟိုအုံမခွန်းနဲ့ငွေတမရှိချင်မှရှိတာကွာဟင်ဟုတ်ကလားဟင်ရှိချင်မှရှိတာကွာလို့ပြောတယ်ဟင်ငွေတမရှိတော့ငွေတမနဲ့အဲ့ဒါသူဒီဘော်လေးကိုသူအာနှစ်သက်နေတော့ဒါလေးနဲ့မာနတက်တာပဲကြီးကြီးနဲ့မှတက်တာမဟုတ်ဘူးသေးသေးလေးဖြစ်ဖြစ်ကြီးကြီးလေးဖြစ်ဖြစ်ဒါလေးတစ်ခုပေါ်တာရနေမာနဝင်ပါပဲမာနဝင်နေဒီပစ္စည်းကိုငါပစ္စည်းဆိုတဲ့ဒိဋ္ဌိလည်းဝင်နေတာပဲ ဟုတ်ကလားဗျာမှန်ပါဗျာအဲ့တော့ဒီသုံးခုကတတွဲတယ်အဲ့ဒါတဏှာရဲ့အသင်းပင်ကြီးတယ်ဗျာဟင်တဏှာရဲ့အသင်းပင်မှာပါလူကျင်မဖြစ်တဲ့ဟာပါတို့နောက်ဖေးတယ်အဖိုးရှင်တို့ရွာတွေလည်းခုအိမ်နာကျွန်းတွေရှိတော့ပါပြီဟင်တို့မျိုးတွေတော့အိမ်ညာတွင်းတွေထားတာပဲဟဲ့အေးအိမ်နာတွင်းကြီးမြုပ်ပြီးတော့ကိုအိမ်နာတို့မစင်ပုံကြီးကြည့်ပြီးတော့ဘယ်နှခါမှမန်တက်တော့ဟင်ဟုတ်ရဲ့ဟင်မစင်ပုံတော်တော်ဆုံးမင်းဟောဘယ်တော့လက်မတစ်ထောင်တော့နဲ့ပါလားဟင်ဟုတ်ကလား သုံးညိုတချိုးတော့ရောက်လာရင်ဟောပြည့်လို့ပြည့်ချင်းထိအောင်ဟောဖို့ဘယ်လိုလုပ်လို့ဟုတ်လားမလို့ချင်းမမတက်ပါဘူးဗျပစ္စည်းကသူ့ဟာသူရှိတာပါပဲဟုတ်ဗျပစ္စည်းကတော့ရှိတာပါပဲဗျဟင်လူချင်းသာဟောတဏှာကြောင့်မာနတက်တာတဏှာမရှိမာနမရှိဟုတ်ကလားအဲ့တော့တွဲတဲ့ပဲဟင်ပြီးတော့ဒီမာနရှိလာလို့အဲတဏှာနဲ့မာနရှိလာရင်ဒါကိုတိမ့်ပိုက်လို့မူငါပိုင်ဆိုတဲ့အတိမပြုလို့မူလည်းပေါ်တာပဲအဲ့ဟောမစင်နှင်းကြငါပိုင်တိမပြုဘူး ထားတာထားဟင်ဟင်ဟင်မှန်ပါတယ်ဗျာမှန်တာတွေပြောနေတာဗျာခင်ဗျာမှန်တာတွေပြောနေတာလားဒီခင်ဗျာမှန်ပါတယ်ဗျာတို့ခင်ဗျားကတကောင်ပါဟင်ဟင်ဟင်အဲ့ဒါတဏှာမာနဒိဋ္ဌိအဲ့ဒီသုံးခုကိုဟောတို့တတွဲတယ်ဗျာမိจิตကလေးဆိုင်ပေါ်မှာနေတာသွားခင်ဗျားတို့ဒီကို သူ့ဟာသူဆိုင်ပေါ့နော်ဘယ်ကထုံမှလည်းမသိဘူးဘယ်သူထုတ်လို့မှလည်းမသိဘူးဒီသူ့မိจิตထဲမှာရှိတဲ့အရာဝတ္ထုတရားသာတကဘယ်ကထုံမှလည်းမသိဘူးသို့တော်တို့အဲ့ဒီသွားရင်းနဲ့တွေ့ရင်လူချင်းသိမရှိဘူးလားရှိပါပါဗျာလူချင်းသိရှိတော့ဘာလို့မှာတော့ဝယ်မယ်ဝယ်လာလို့လက်ထက်ရောက်တော့ငါပစ္စည်းဆိုတာမပြောဘူးလားအဲ့တော့ငါသွားချင်းငါငါပစ္စည်းငါပိုင်တယ်ဘာလို့မိจิตတယ်လို့ဟင်ဟင်အဲ့ဒါခင်ဗျလူချင်းလို့သွားဝယ်ရတာဖြစ်တဲ့တဏမာနာဒိဋ္ဌိမဟုတ်ဘူးလား ငါငါပစ္စည်းငါပိုင်နဲ့သူတို့ဒီမိချစ်ကဘယ်ကလာမမှန်ဒီပဲနဲ့ကိုယ်လည်းထက်ရောက်တော့အဲလိုချင်လို့ဖြစ်တဲ့ဟာပဲငါပစ္စည်းပြောအောင်ငါငါလောက်တာပါပါလို့ပါဘူးဗျာပါဘူးဗျာအဲ့တော့မိချစ်ရှိရင်ဆေးလေးကလေးလည်းလိုချင်တာပဲဗျာအဲ့တော့သူများလေးထားတဲ့ဆေးလေးသွားပြီမဝယ်ဘူးလားဗျဝယ်တော့ဒုတိယရောက်တော့ငါအဖေလို့ဟင်ငါငါပစ္စည်းငါပိုင်နဲ့ဝင်ပါပဲဟုတ်ကလားဟဲ့ဝင်ပါဗျဝင်ပါပဲ ဟင်ဒီကနေ့နောက်တစ်ခုတို့ပစ္စည်းလေးတွေ့တော့ဟောသွားမဝယ်ဘူးလားဝယ်တော့ငါငါပစ္စည်းငါပိုင်တယ်ဟုတ်ကလားအဲ့တော့တို့အိမ်မှာတခုလေးတွေ့တယ်တွေ့တယ်ငါဟိုတခြားစီငါပစ္စည်းတို့ဈေးထဲမှာရှိတဲ့ပစ္စည်းအထည်အဝတ်အစားအသောက်အသုံးအဆောင်အကုန်လုံးကသူ့ငါသူနေတဲ့ဟာတွေသွားဝယ်ပြီးတော့ကိုယ်အိမ်ရောက်တော့ငါငါပစ္စည်းငါပိုင်တယ်နဲ့ဆွဲထားတာမဟုတ်လားအဲ့တော့အိမ်မော်ရှိတဲ့အိမ်ရောအိမ်တွင်းအိမ်ပရှိသမျှပစ္စည်းပေါ်မှာခင်ဗျားတို့အဲ့ဒီ၃ခုလွတ်တာရှိသလားရှိပါပါဗျာဟုတ်ကလားဟဲ့ သားတယောက်မွေးတော့ငါသားဆိုတဲ့ကငါငါပစ္စည်းငါပိုင်နေပဲသမီးတယောက်မွေးတော့အဲငါပိုင်နေငါငါပစ္စည်းငါပိုင်နေအဲဇနီးတယောက်ရတော့ဟင်နေတယောက်ရတော့အေးအဲ့တော့ဟိုကိုဇနီးကမွေးလို့ဟိုငါသားဆိုတာပြောလို့ကောင်းတယ်အိမ်ကခွေးမရမွေးတဲ့ခွေးလေးကြတော့ဘယ်လိုပြောတော့ပြောကြပါဦးမဟုတ်ခင်ဗျာဟင်ကျမရမွေးတဲ့ကြက်ကလေးတွေရောဒါဒါဘသူကြက်တုံးဆိုခင်ဗျာဘယ်လိုပြောတော့ဘသူကြက်မှမဟုတ်ဘူးလို့ပြောလား ဟင်ဘယ်လိုပြောတော့ဟင်ဟောခွေးမရမွေးတဲ့ဟိုခွေးလေးတွေတွေ့တော့အာဒါကခွေးလေးတွေလုံးဆိုဘယ်လိုပြောတော့ဟင်ဘယ်လိုပြောတော့ဟင်ဟုတ်ကလားဗျနမကြီးရမွေးတော့ဟုတ်အဖို့နမကြီးရမွေးတော့ဘယ်လိုပြောတော့ဟမ်အမလေးထဲလိုက်သေးကြငါနမလောက်တော့ငါနွားလောက်တော့ပါပြီဗျ ဟင်ကျွေးတာမွေးတော့ဟောဖွေးအဲ့တော့ဖာတင်မီကမွေးလို့ငါသားပြောတာနားထောင်ကောင်းတယ်ခွေးမကြီးကမွေးတာငါငါခွေးပြောတာတော့နားထောင်ကောင်းကွာဟင်အဖာတင်မီကမွေးတာကြောက်ပဲလို့ဟုတ်ဗျာအဲ့တော့သူဟာသူအိမ်နေနေတဲ့ခွေးမကြီးကမွေးတာကိုအဖို့မပြောဘူးပေါ့တာရင်နားထောင်မကောင်းဟောဗျာတိုင်းအဖို့ကနားထောင်မကောင်းတာကြီးပြောမှာပေါ့မှန်ပါဗျာနားထောင်မကောင်းတာပြောနေပါဘာဖြစ်လို့လို့ မှန်လို့ပြောရမှာဟောဗျာမှန်လို့တယ်ဗျာဟင်မဟုတ်ဘူးဒီဖိုးကမှန်လို့တယ်ဟဲ့ခွေးမကြီးကမွေးတာသူခွေးဆိုတာမှန်တယ်ဟဲ့ဘယ်လိုမှန်လဲဆက်မိကြသားမှာဗျာဒီဖိုးဟင်ဖိုးရှင်အင်းနီနာချင်းပါကြဘူးလားဒီနာဟင်အင်းနီနာချင်းမပါကြဘူးလားဗျာတို့ဖိုးနာကဟင်ခွေးမကြီးကမွေးတာသူခွေးတယ်အဲ့ဒါမှန်လို့ပြောတာတယ်ဒီဖိုးမှန်လားဖိုး ကိုရမောကြည့်တယ်ဗျာမှန်တယ်နော်ဖို့ဟောဗျာဒီဖို့တော့ဟိုဖွားတိမိကမွေးတာဟိုတပည့်တော်သားဖရာအေးမောင်တပည့်တော်သားဖရာငပြားတပည့်တော်သားဖရာဆိုရင်ဒါတော့မှန်တယ်ထားလိုက်လူတိုင်းသိတယ်ဟုတ်ဗျာဟင်နမကြီးကမွေးတာငါနွားဆိုတာကြတော့လူတိုင်းမသိဘူးဖို့မှန်တယ်လို့ဆိုတာဖို့ဘယ်လိုနည်းနဲ့မှန်တာတော့ဟောဗျာခုနလည်းမှန်ရပြောသေးဒီဖို့တော့ဗျာဖို့တယောက်တည်းကိုဟင် ဟင်ဟင်အဲ့တော့ဒီငါရှိနေတယ်ကငါငါပစ္စည်းငါပိုင်တယ်ဒါတတွဲတဲ့ဟာသွားနေတယ်တို့ရှိသမျှလေအိမ်ထဲရှိတဲ့သုံးဆောင်လေးအဲလေထဲရှိမှသုံးဆောင်လေးຢာထဲမှာရှိတဲ့သုံးဆောင်လေးအကုန်၆သိကြီးဗျာဒီသုံးခုလွတ်တာရှိသလားရှိပါဗျာအဲ့ဒီသုံးခုဟာသူ့တောင်းနဲ့သူလုံနေတာတို့တဏှာကဘာနဲ့တူတော့ပူဇာတတ်တဲ့ကလေးနဲ့လွန်တူတယ်သူကတဏှာက လူကျင်စိတ်ထင်တယ်သူကလူတာတခုကသူ့တာဝန်ပဲသူကသူ့တာဝန်ကလူဖို့ပဲတိတယ်မရှိဘူးပြည်သိရှိရှိမရှိရှိသူကလူဖို့တာဝန်တခုပဲဟင်မီလီယနာဖြစ်လဲသူကတော့လူမှာပဲမီလီယနာကသူ့ဟာသူပဲလေသူကလူတာကလူတာပဲဟင်ဘီလီယနာဖြစ်တော့ဟုတ်ဘီလီယနာကတော့ဘီလီယနာပဲဒီကလူတာကလူတာပဲလူစိတ်ကတော့လူစိတ်ထဲဟုတ်ကလားဟဲ့ဟုတ်ပါဗျာအဲသူကလူစိတ်ထဲအဲ့တော့ तू ကဟို မိဘကိုပူဇာတတ်တဲ့ကလေးနဲ့လွန်တူတယ်မာနကမိဘပူဇာတာကိုသားသမီးကိုအလိုလိုက်ပြီးလိုက်ပြီးတော့ဝယ်ပေးတယ်ဖခင်နဲ့လွန်တူတယ်ဖခင်ကငွေရှားပြီးတော့မရမနေဝယ်ပေးတာထင်တယ်ဟင်တာချစ်တဲ့ဖခင်ကြီးဟိုသားပူဇာသမျှဝယ်ပေးတာပဲသမီးချစ်တဲ့ဖခင်ကလည်းသမီးပူဇာသမျှဝယ်ပေးတယ်အဲ့တော့တို့မာနကတစ်ဖက်နဲ့တစ်ဖက်ဖက်ပြိုင်မှုဟောသူ့ဘက်ကပစ္စည်းကိုယ်ပဲရောက်ဖို့ သူတို့ထင်တယ်အဲ့ဒါဖက်ပြန်ပြီးလောက်ရတာအဲ့ဒါမာနကဖခင်နဲ့တူတယ်ဟောတို့ဒိဋ္ဌိကတာကစားဖို့ရပစ္စည်းတွေဖခင်စီဟိုပူဇာပူဇာပြီးကစားကစားပြီးအားရတော့ပြစ်ထားအဲ့ဒါလေးတွေကိုနောင်သားကစားဖို့တိမ့်ထားတဲ့မိခင်နဲ့တူတယ်အိမ်ရောက်လာတဲ့ပစ္စည်းမိခင်ကတိမ့်နေတယ်ထင်တယ်တာဒီခွဲယုတ်ကလေးကိုပူဇာလို့ဒီခွဲယုတ်ကလေးကိုဝယ်ပေးလိုက်ရလားခဏတော့ပြင်ကလေးဆိုတာဒီတိုင်းပဲထင်တယ်ဟင် ကလေးစွာအသေးဆန်းကြိုက်တယ်ဟောသုံးလေးရကြတော့မေ့ပြီသွားပြီဟုတ်ကလားအဲ့တော့ပြစ်ခင်ကပြစ်ထားမိခင်ကနောက်သားလေးကစားခြင်းကစားရအောင်သိဟာဒိဋ္ဌိကအဲ့လိုပဲငါးပိုင်းငါးပိုင်းအများအားသိနေတယ်ဟင်သူကမိခင်နဲ့တူတယ်အဲ့တော့တို့ဒီတဏှာကလည်းပဲတစ်ခုမြင်တစ်ခုလိုချင်တာပဲဟဲ့ဟင်ဟိုဟို တို့နိုင်ငံတော်အစိုးရကဥပဒေနဲ့မူတာဟဲ့ဥပဒေများတာမပါရင်တော့ဈေးထဲတောင်မသွားရဲတော့မသွားရဲတော့ဖြစ်လိမ့်မယ်ထင်တယ်။ညီလဲလူချင်းတာထင်တယ်။ကိုဆိုင်ရောက်တော့ဟောကိုဆိုင်ရောက်တော့ဟောကိုနားဆိုင်ရောက်တော့ဟောတသေးလုံးမလူချင်းတာရှိသေးလား။ဟုတ်ဗျာ။နိုင်ငံတော်အစိုးရကဟိုရဲတွေနဲ့ကတ်တွေနဲ့ကင်းတွေနဲ့ထားလို့တာတော်တာဗျ။ဟုတ်မထားနာမထားရင်ဘယ်လိုနေမလဲ။မလားဟိုက ဒီဖိုးတော့ဗျာဟင်ဟင်ဟင်ဒီဖိုးတော့ဟိုရဟလာဟိုဘီကုန်းမြပါရင်ဖိုးနောက်လည်းတကောက်ကောက်လိုက်နောက်အောင်ခံကြည့်မှဖြစ်မှာဟင်ဟင်နည်းနည်းရဲလို့ရင်လွတ်တလို့ဖိုးလုံးမှာပါတယ်လို့ဆိုရမှာပါဗျာလုံးတယ်အဖိုးမေးတာဗျာဟင်ဟုတ်ကလားဗျာဟင်အဲလူချင်းစိတ်ကတော့မမြင်လိုက်နဲ့လူချင်းနေပြီဗျမကြားလိုက်နဲ့လူချင်းနေပြီဗျ မလိုချင်တာရဲ့လို့တယ်မရှိလားဘူးအမြဲတမ်းပူဇော်နေတယ်တို့ဟင်လူဖြစ်လို့တောင်းစီအပ်တော်တရားရှိလို့သာတို့မှာတတတာဟင်လူကုံလူသိခါအဲ့ဒါလေးတွေကတို့ချီနှောင်ထားတော့တာတို့တတတာဒါမို့လို့တို့စိတ်ရှိလက်ရှိလှုပ်တော်တို့ကပြောအဲ့ဒီလူချင်းစိတ်ကတစ်ခုပြီးတစ်ခုပူဇော်နေမှာဟင်သူကတော့ DBC တစ်ကိုလိုချင်တယ်ဆိုလို့မာနကအဲ့ဒီတစ်ကိုမရရောက်အောင်ကြိုးစားပေးဟင် ကြိုးစားပေးလို့ရလာရင်ရလာတုံးလေးကို तू ကလိုချင်တဲ့တောင်းကလိုတာပဲရှိတာဟုတ်အဲ့တော့ဒါလေးတစ်ခုပြီးရင်ထပ်လိုမြဲလိုနေမှာပဲနှစ်ကိုထပ်လိုမယ်ဟင်အဲ့တော့တို့ဟိုမာနကလည်းအဲ့ဒီနှစ်ကိုလိုက်မရရအောင်ကြိုးစားမယ်ကြိုးစားလို့ရလာရင်ဒိဋ္ဌိကငါပစ္စည်းလို့သိမ့်ပိုက်ပြီးမယ်သိမ့်ပိုက်ပြီးလို့သူ့လက်ထဲရောက်တာနဲ့သူသုံးရွှေလိုချင်မယ်ဟုတ်ကလားလားမှန်ပါဗျအဲ့တော့သုံးရွှေလိုချင်တော့တခါမာနကအဲ့ဒါမရရအောင်ကြိုးစားပြီ ကြိုးစားပေးလို့ရလာရင်ဒိဋ္ဌိကသူကလည်းငါပိုင်လို့သူကအတိမပြုတ်ရုံပဲအဲအတိမပြုတ်ပြီးရင်သူကိတာလည်းပြီးတာပဲမာနကလည်းသူကမရရအောင်ကြိုးစားမယ်ကြိုးစားပေးလို့ပြီးရင်သူတောင်းမယ်ဟုတ်ကလားအဲ့တော့သုံးရသွားပြီသူတို့သုံးခုသူဟာလေးနဲ့သူအလုံးလုံးကြလို့လေတဏှာလည်းပူစားမယ်မာနကလည်းကြိုးစားမယ်ဒိဋ္ဌိကလည်းငါပိုင်ဖြစ်နေသိမ့်ပိုက်မယ်အတိမပြုတ်မယ်တစ်ခုပြီးသွားလို့ရှိရင်တခါတဏှာကတို့ပါတော့လေးကိုပြန်ပြီးပူစားမှာပဲ ဆုံးမအောင်မလားဆုံးပါဘူးဗျာဟင်မဆုံးတာမဆုံးတာခင်ဗျားတို့ဆုံးတော့မယ်ဟင်ဘယ်နဲ့တို့ဟင်ဟိုဘက်ကတော့တဏမာနဒိဋ္ဌိဘက်ကတော့မဆုံးတော့ဘူးကျွတ်တို့လူဘက်ကတော့ဆုံးတော့မယ်တဖြည်းဖြည်းနဲ့လုံးမပါတော့မယ်မှန်ပါဗျာဟင်လိုက်ရင်လိုက်ရင်နဲ့ပုတ်ကလာဟိမှန်ပါဗျာဟိုလာဟိုဟိုလိတ်သားသားခြင်းနဲ့အဖိုးလို့ထင်တယ်ဟင်ဟိုလူမမာကလိတ်သားသားခြင်းတာတဲ့ အဲ့ဒါလေးသားစားရင်တော့လူမမနလန္ဒသွားကြတော့လူကြီးကြီးရဟင်းကြီးရတော့လူမမအင်းဒီလိတ်ကြီးကိုငါမီးတဲ့ထက်တတရားကောင်းမှာလိတ်ကြီးကတဝါဝါတဟားနဲ့ကြီးလိုက်တာဘာလို့ကြီးတာလဲဆိုကျွတ်တို့လိတ်ကမီးတဲ့ပြောတဲ့အမျိုးဗျမီးနဲ့များတွေ့လိုက်ရင်ကျွတ်တို့ကသွားမှာပဲဒါမှမဟုတ်ခင်ဗျားမီးတဲ့ထဲပဲဆိုလို့ကျုပ်သွားမယ့်နေရာဖြစ်လို့ပြောတာဆိုတာဒီကောင်း မီးတော့ကြောက်ပုံမပေါ်ဒီကောင်ရေထဲထက်နှစ်ပတ်မယ်ကိုကျင်းဒီကောင်တော့ရေထဲနှစ်ပတ်ငိုလိုက်ထားတယ်လေကြီးအားမလေးကျုပ်တော့အဲ့လိုမလုပ်ပါနဲ့ထဲရင်ထဲမီးထဲထဲပါပေါ့ဟင်ရေထဲတော့မထဲပါနဲ့ဟင်ကျွန်တော်ချိန်နဲ့ဘေးရကြီးရဲ့ပေါ့အဲ့တော့ဟုတ်ပြီပြောဒီကောင်တော့အလုပ်မှာပဲပေါ့ဟင်ရေနှစ်တက်လိုက်တော့ဒီကောင်ပေမဲ့ပေမဲ့ပုံပဲဆိုတော့လူမမာကအဲ့ဒါကြီးဟင်ရေကြီးတဲ့ယူသွား ဟင်ဒူးသေးလောက်ရောက်တော့ဟိုကတော်တော်အယုံတန်ခါလောက်ကြတော့ပိုအယုံတန်ပြီရေသိုးလောက်ကြတော့ပိုအယုံတန်ပြီနောက်တော့လေကြီးကယုံသွားလူပါနစ်တော့မလို့တဲ့ဗျဟင်ဟင်အခုလည်းတဏမာနာဒိဋ္ဌိလေကြီးကဘယ်လိုတော့ဟင်ကိုဘက်ကတော့ဆုံးမှာမဟုတ်ဒီဘက်ကတော့ဆုံးတော့မှာခင်ဗျားတို့ဟင်ဘယ်လိုတော့နေ့တက်တယ်လို့90တက်လို့ပဲလားဘယ်လိုလုပ်ရမှာတော့ကွာဟင်တို့ဘက်ကဆုံးတော့မယ်ဟိုဘက်ကလာမဆုံးတာဟင် အဲ့တော့ဒုဘဝမှာအဲ့တဏမာနဒိဋ္ဌိနဲ့လှုပ်လိုက်လို့တရက်စာကနေတပတ်စာဖူလုံးလာတပတ်စာဖူလုံးတော့လဲတဏမာနဒိဋ္ဌိကတို့တနှစ်စာဟုတ်ကလားအဲ့တနှစ်စာဖူလုံးတော့လဲတသက်စာတင်တယ်ဟိအဲ့တော့ဒုတသက်စာဖူလုံးလို့ရှိရင်တဏမာနဒိဋ္ဌိကသာသမီအတွက်ကိုစဉ်းစားဆင်စဉ်းစားနိုင်မယ်ဟင်သာကြီးအတွက်ဘလောက်သမီးကြီးအတွက်ဘလောက်ဘလောက်ဘလောက်ဘလောက်နဲ့ပေါင်းပါလဲဟင် အဲသားကြီးသမီးကြီးတွေကိုဟိုတစ်တောင်းစီတစ်တောင်းစီလောက်မှန်းပြီးလို့ပိုးလာရင်ဘယ်လိုတော့9000 9000စီတိတဏမာနာတော့မှာပဲ9000 9000လောက်ကြာရတော့တသိန်းတသိန်းစီတော့မစဉ်းစားနိုင်ဘူးလားတသိန်းတသိန်းစီရလာတော့10သိန်း10သိန်းထိအောင်အဲဒါပြီးတော့တိုက်တလုံးစီတလုံးစီရောကာရတိတိတစီစီရောအတွင်းဒီဒီတွေတော့အပြည့်အပြည့်အပြည့်ရောတဏမာနာဒိဋ္ဌိလေအဲအဲ့ဒီမှာခဏတော့တရှိသေးရင်မိအတွက်မသိဘူးလားဟင် အဲမိသုံးယောက်ရှိတော့ကောမိငါးယောက်ရှိတော့ကောမိချောင်းယောက်ရှိတော့ကောကိုစီကိုစီဒီတိုင်းထင်တယ်ဒါမှခင်ဗျားတို့အသက်ရှိသေးရင်မြစ်ထင်ထင်တော့မယ်ပြတော့ဆုံးလို့ဟင်ဟင်ပြတော့တဖြည်းဖြည်းနဲ့လေဘေးရောက်လာပြီထင်တယ်ဟင်နှာခေါင်းတော့မြုပ်တော့မယ်ထင်တယ်ဟင်ဘယ်လိုနှာခေါင်းမမြုပ်သေးဘူးလားအသက်ရှူအောင်ကြသေးဘူးလားဟင် ဘယ်နဲ့တော့နှာခေါင်းထိမမြုပ်သေးဘူးလားအသက်ရှူကမကြသေးဘူးလားခုချိန်ထိမြုပ်လူနေပြီဘယ်ဘက်ကလူတာတော့မဟုတ်ဖိုးဘက်ကလူတာလားဟောမြုပ်ဘက်ကလူတာလားဟင်ဟင်ဖိုးလူနေပြီဗျဘယ်နဲ့တော့အဲ့တော့တို့ပစ္စည်းတစ်ခက်ကဘလောက်ဖဲပြည့်စုံနေနေတဏမာနဒိဋ္ဌိအကင်းမှုဟိုကလူကျင်တာလည်းလူကျင်နေမှာပဲအများတာဟင်မာနလည်းလူကျင်တော့ဟိုကဖက်ပြန်ပြီးလူယူနေမှာပဲ ဒိဋ္ဌိကလည်းငါပစ္စည်းငါပစ္စည်းနဲ့ဒီလိုပဲလုပ်နေမှာပဲဗျဒီလိုနည်းနဲ့တို့အဲအဲအမြင်လေးတစ်ခုရှိတိုင်းနဲ့ငါမြင်နေဆိုတော့ငါငါပစ္စည်းငါပိုင်နေဆိုတာနဲ့အတူတူပဲထင်တယ်ဟိဟိအတန်လေးတစ်ခုကြားလိုက်ရင်ငါကြားတယ်ဆိုရင်အဲ့ဒီထဲမှာတဏမာနဒိဋ္ဌိသုံးခုပါဘူးလားဗျာအနန္တခုကောပါဘူးလားဗျာတခါစားရင်ကောဗျာတခါဝါရင်ကောဗျာတခါထိမိရင်ကောဗျာတခါတွေးမိရင်ကောဗျာတရတရဘယ်လောက်ရှိသလဲ ကျတော့သူဟိုဖခင်နဲ့ကလေးတွေကပွဲလိုက်သွားအယုတ်ဆိုင်တွေ့အယုတ်ဆိုင်တွေ့တော့ကလေးတွေကဒီအယုတ်ကလေးတွေကိုကြောင်ကြီးဟိုကြောင်တိကြောင်ကြားလေးဆိုရင်သူ့မျက်စီထဲမလိုချင်ဘူးလားလိုချင်ပါဗျာဒီပစ္စည်းကအသုံးတဲ့တယ်အသုံးမတည့်ဘူး तू မသိဘူး तू ကတော့ဒီမြင်နာလေးကိုလိုချင်တာပဲဗျာဟင်အဲ့မြင်နာလေးလိုချင်တော့ဝယ်မခိုင်းဘူးလားခိုင်းပါဗျာဒီအဝယ်ခိုင်းတာတော့ဟုတ်တယ်ဗျာကလေးတွေကရပ်ပူပူလေးရဲ့ အဲ့တော့ဆွဲထားတာလေဟိုးထက်မှာကဟိုနာယုတ်တိပြမာယုတ်တိထင်တယ်အလေကြတော့မင်းသမီးယုတ်မင်းသားယုတ်ဖိုးဝါယုတ်တို့ဘာတို့မဟုတ်ဘူးလားအောက်တန်းကြတော့ဆင်ယုတ်ကြီးတွေမင်းယုတ်ကြီးတွေဇီးကွက်ယုတ်ကြီးတွေအဲ့လိုယုတ်တွေထင်တယ်ဟိဟင်အဲ့တော့ကလေးရပူးနေဟိုးဘောကိုထိုးပြမလားအလေထိုးပြမလားအောက်ထိုးပြမလားဟုတ်ပြတို့ရနေမိရထိုးပြမှာပေါ့ခင်ဗျာဘယ်လိုဖို့အဖို့ဘယ်နာလောက်ထိုးမယ်ထင်တော့အပေါ်ပဲလားအဖို့ရနေထိုး ဟုတ်ပြီအဖိုးရကဟောဘယ်လိုဟိုးပေါ်ရှိပြီမလားအလဲတော့လားမိပါမလားဖိုးမမိပါဘူးဗျာခြိပြားထောက်လည်းမရသေးဘူးဗျာဟိုကဖိုးခေါင်းပေါ်ကိုတော်တော်ကြောနေတယ်ဟင်ခြိပြားထောက်လည်းမိပါမလားဟိုကခေါင်းပေါ်တော်တော်ကြောနေတယ်ဗျာအလဲတန်းကြီးကဟင်လူဖြစ်ဖို့လေမင်းသမီးမင်းသားဆိုတဲ့ဘယင်သားသမီးဖြစ်ဖို့လေဖိုးဘယ်လိုဖိုးဖြစ်နိုင်မှာမလားဖိုး ရပါမလားဖို့အလေရန်ဆိုလို့ခြိလားထောက်မှာဆိုလို့ခေါင်းရမောနေကြခုံဆွဲရမှာခုံဆွဲလဲတော့မပေါ်ဖို့ရအဲ့ဒါမှဖို့သွားကြုံမှာပေါ့ဟင်တမ်းမဖို့သွားကြုံမှာပေါ့ဗျာဟင်အဲ့တော့တို့ရနေဆိုရင်တော့ကလေးရဟာပေါက်တမ်းမယ်မြင်မနော်အဲ့တော့ခုဟိုအဖေနောက်ကလိုက်ပြီးဟိုလက်ဆွဲပြီးတော့ကလေးတယောက်ဟာ အယုတ်ဝယ်ပေးဆိုရင်ဘယ်ကိုလက်ညှိုးထိုးမလဲဟင်ဟုတ်ကလားဟိလောဘကြီးရင်တော့ဆင်ယုတ်ကြီးကိုဆွဲပါဟင်လောဘကြီးတဲ့ကလေးကြောင့်ဆင်ယုတ်ကြီးကိုဆွဲနေမယ်ထင်တယ်ဟိဟင်ဟင်လောဘကြီးရင်တော့ဆင်ယုတ်ကြီးတော့တော့ဆွဲမှာဗျကြီးကြီးကိုအဲ့တော့ဒုလုပ်ထားတဲ့တဏမာနာဒိဋ္ဌိကလည်းအဲ့ဒီအပေးကြီးတဲ့သွားမှာဟင်ဆက်ကုသိုလ်စိတ်မှမဟုတ်ဘဲနဲ့ကိုရအလေတန်းဘယ်လိုရောက်နိုင်မှာလဲမရောက်နိုင်ပါဘူးဟင် အဲ့ဒီသုံးခုလုံးဟာတို့ပါတော့အဲတဏှာမာနဒိဋ္ဌိအဲ့ဒါလောဘရဲ့တရားကိုသုံးခုစိတ်တာပဲထင်တယ်ဟဲ့မှန်ပါဗျာအဲ့စိတ်တာပဲတခြားသွားဘူးကိုရဘယ်လိုခုံလက်တက်မှာဟုတ်အဖို့လက်တက်တာပဲရှိတာပဲဟင်ဟင်တို့ဒီဟာဟိုဒီတဏမာနဒိဋ္ဌိဆိုတဲ့ဟိုဒီသုံးခုလေးနဲ့တို့လုံနေတဲ့ပစ္စည်းတွေဟာဟော ခင်မင်စိတ်နဲ့လှုပ်ထားလဲပါတယ်ထင်တယ်ဟဲ့ပြီးတော့ကိုခင်မင်နဲ့ဟာလေးလက်လွတ်ဆုံးရှုံးခဲ့ရင်သို့မဟုတ်မရခဲ့ရင်မုန်းစိတ်ကမဝင်ဘူးလားဟဲ့ငါရပြီးရောဆိုတဲ့မသိစိတ်ကမဝင်ဘူးလားဟဲ့ဘာဖြစ်ဖြစ်ဆိုတဲ့မသိစိတ်ကမဝင်ဘူးလားဟဲ့အဲ့ဒါအဲ့ဒါတကွာသွားယူပေးမှာမဟုတ်ဘူးလားအဲ့ကြားရတာနေပြီးတော့ဒါလေးပေါ်ဟိုမုန်းဆွဲလေးဆွဲလိုက်ရင်လေအဲ့ဒီမုံဆွဲလိုက်တို့စေတနာတခုမျိုးသေးတခုတဘွားသွားမှာမဟုတ်ဘူးလားအဲ့တော့ဒီကြားပွဲလေးကလည်း ရှားပွဲသွားရင်လည်းတို့မှတရုပ်ရမှာအနံလေးနံတဲ့ခါလဲဒါလေးကောင်းနေဆိုးတယ်ဆိုတဲ့တရုပ်ရမှာကြီးတယ်ပဲတို့ပွဲသွားတိုင်းလေအဲသွားမှာရမှာပဲအဲအဲ့ဒီရတိုင်းရတိုင်းတခါဒိဋ္ဌိကလည်းငါမြင်တယ်ငါကြားတယ်နဲ့ငါပိုင်နေတဲ့လှုပ်ထားတာချင်းနဲ့စုထားလိုက်တာဟင်တို့အယုတ်ဒီဘလောက်များမထင်တော့တို့အယုတ်ဒီဟင်တနေ့တနေ့လေ မှန်ဗျာအဲ့တော့တို့ရှိတဲ့အသက်နဲ့ဆိုရင်အယုတ်ဒီဘယ်လောက်စုမိနေပြီတော့တနေ့တနေ့ကိုပဲငါမြင်နေငါကြားတယ်အဲ့ဒီမှာကောင်းဤဆိုသည်နဲ့တွဲထားတာလေကြိုက်ဆွဲလဲရှိတယ်မကြိုက်ဆွဲလဲရှိတယ်မတိဆွဲလဲရှိတယ်အဲ့ဒီဆွဲသုံးဆွဲနေလေဘယ်လောက်များတော့ဟိတို့ယုတ်တယ်ဟင်တနေ့တနေ့တိုင်းတို့အသက်နဲ့တွက်လိုက်ရင်ဟောအသက်ကငင်းနေတယ်ဟုတ်ကလားဗျာ အေးတောင်းများပုတ်နေသလားခင်ဗျာတောင်းရင်းကြီးလို့များဟင်ဟင်အစွဲတွေအောက်သွားနေလို့ခင်ဗျာပုတ်နေတာမှာတောင်းပုတ်နာနဲ့တူတယ်ဟင်မနှဲဘူးအဲ့တော့မျက်တောင်တစ်ခါလို့ပြောတာပေါ့တစ်ခါကြည့်တာစက္ကန့်တစ်ချက်နဲ့တွဲလို့ရှိရင်တဏှာကြီးလျင်စက္ကန့်လုံးလုံးချောက်ဟာအဲ့တော့တဏှာကြီးကိုကျွတ်တော့တတိမရှိတဲ့ပုဂ္ဂိုလ်ဟာအယုတ်3600ရစက္ကန့်တစ်ချက်တည်းတက်ကနေစိနေလိုက်ပြီးဘသူပဲလို့ ဟင်အဲ့ဒါခမည်းတော်များတဲ့ထင်ရှော့ရှော့ပေါ့ပေါ့ခုနကဖုံးဖြချင်းရောဘာရောပုံပေါင်းရင်၄စက္ကန့်ပဲအတွက်အဲ့တော့တနာရီလင်းစက္ကန့်3600ဆိုတော့900ထင်တယ်မှန်ပါပါဟင်မှန်ပါအဲ့တော့အစွဲပေါင်း900ရှိတယ်ဟုတ်တနာရီကိုအဖိုးဘသူမှမရှိတယောက်တည်းခုံကြီးပေါ့ဆဲလေးတူကြီးတူနဲ့လည်းရှိသေးဟုတ်အဲ့ဒါတွေးနေတာမဟုတ်လားကြိုက်တာတွေမကြိုက်တာတွေဘယ်လိုဘယ်ကဲသို့ဘက်နှင်းနဲ့အဲ့ဒါတွေရောဆိုရင်တနာရီတနာရီကို တို့900နှုံးနဲ့တွေ့ညအိပ်ကြော်တာဘယ်နှနိုင်လောက်အိပ်တော့ညအိပ်တာညာနာအိပ်ပြီးပြကျန်တဲ့ဟာတွေကခင်ဗျာဟိုမှာခဏထိုးတော့မှာဟင်တော်ပြီလားဒါရင်16နာရီပေါ့16ကို9နဲ့ညောင်းဟုတ်ကလား16ကိုလीပေါင်းတောင်းလေးတောင်းလေးอ่ะ ဟင်ဟုတ်ဘူးလေ900 16ဆိုတော့တသိန်းတသိန်းတောင်ကမှာက16နာရီလေဟင်တနာရီကို900နှုံးနဲ့16နာရီတသိန်း၄တောင်၄တောင်တနေ့တနေ့အယုတ်စုမိအဲ့ဒါဒီပြန်ဖြစ်မဲ့အယုတ်အဲ့ဒီဆွဲတိုင်းပြန်ဖြစ်မှာမနေ့ကပဲပိုးလောက်ကြီးတောင်းပြောပြီဟင်ကဲပဲနေတော့ တနေ့တနေ့ကိုတန်တရာကိုချဲ့ဖို့ရတန်တရာမှာဖြစ်ဖို့ရအတွက်တသိန်း၄တောင်း၄တောင်းနဲ့အဲလေးသက်တန်လုံးနဲ့တွက်ပြတာပါဟုတ်အဖို့ဖြစ်တရားတွေဟွအဖို့ဖြစ်ဖို့အဖို့ဖြစ်ဖို့တနေ့တနေ့စုထားတာတခွားသေးတောင်းတောင်မများဘူးဟင်တခွားသေးတဲ့တောင်များသေးတယ်နဲ့ဟင်တနေ့တနေ့ဖို့နှမ်းသေးခေါ်သေးတော့ပြရလား နှံကောຫນွေရောမူရောဆောင်းရောဒီလောက်ရေတွက်ရကြလားဖို့မရပါဘူးရပါဖို့နှံကလည်းဟိုကလားဟိုတို့တစ်ဆောင်လေးရမှာပါဒါတို့နေတိုင်းနေတိုင်းရတာ16နိုင်နှုံးနဲ့ဟင်တသိန်း၄တောင်း၄တောင်း16နိုင်နှုံးနဲ့လေတနာယူကို900နှုံးနဲ့လေအဲ့လောက်ရမှာအဲ့တော့တို့အသက်နဲ့ဆိုရင်ရပေါင်း30ဆိုရင်တော့ဟင်ဖို့ဟင်တတိဆိုရင်တော့ဖို့မဖို့တက်ကဘယ်လောက်တော့ အေးခု90နဲ့တော့တွေ့ကြည့်ရမအောင်မကြောချင်သမနှုံဖို့မကြောနှုံအဲ့လောက်နဲ့တွေ့ကြည့်ဟိုဘယ်လောက်ထင်လို့တော့ဖြစ်ရမှာဘယ်လောက်ချဲ့ထားသလဲပပယ်စားလေတန်တရာကိုတို့ဘယ်လောက်ထိရှိကိုဖြန့်ကျင်ထားတယ်လဲချဲ့ထားတာတို့သွားဖို့ရလာနေလေဘာပြီးဘာဖြစ်ဘာပြီးဘာဖြစ်ဘာပြီးဘာဖြစ်အစွဲကြည့်ရင်အစွဲကြည့်တော့တေခါနေအဲ့ဒီတို့ဒီဟာဒီအယုတ်ထဲကတရုတ်ရုပ်ကိုဆွဲပြန်အောင်အစွဲတစ်ခုကိုဆွဲပြီးတော့သွားအဲ့တော့တေခါနေနောက်ဆုံးဆွဲပြီးပထမဘဝကိုသွားမှာလေ ဒါပြကြံတဲ့ယုတ်တရားဟိုမှာတန်းစီပေါက်နေမယ်ဟုတ်ကလားအဲ့တော့တန်တရာကိုတဘုံဝတဘဝကိုတို့ဘလောက်ထိဟိုကျဲအောင်ဖြန့်ထားသလဲမောမကြည့်နဲ့လေခမ6ထာမဟုတ်ဘူးမကြောက်နဲ့6ထာရဲ့ဘာလို့မောကြည့်နာတော့ဟင်တခဏတော့လုံနေကြတာပဲလေတောက်ထဲရလားတောက်ထဲနဲ့တူပါတယ်တူရတယ်တော့မဖြစ်နိုင်ပါဘူးလားကြွားတယ်တော့ဒီလိုမဖြစ်နိုင်ပါဘူး ရွာထဲမှာဒီလိုဒလိရှိသလားတို့ပြောတဲ့အတိုင်းအမရှိပါဘူးဟုတ်ပါတယ်ဒါသာအုပ်ထဲမှာဘုရားဟောကိုနဲ့မဆိုင်ဘူးပယ်လာပယ်လိုက်ဟုတ်လားဟင်ဟင်ဟုတ်လားတို့ရတယ်ဖြစ်ဘူးတယ်ခဏလည်းဖြစ်ဘူးနော်ကင်းတယ်နော်ဒါကင်းတယ်တို့ဟာတော်တယ်ဟင်ဟင်တို့ဟာတွေကဟာလားဟိုလေသမားတွေမဟုတ်ဘူးနဲ့တို့ရတယ်ဒါပုတ်ကလာဟဲ့ လေသမားမဟုတ်လို့ပါကုန်တဲ့ပွဲသားမှာမျိုးစိမစုဘူးလေလေသမားကမျိုးစိစုတာဟုတ်တယ်ကုန်တဲ့ပွဲသားမှာမျိုးစိစုသလားဗျအဲတော့ခင်ဗျားတို့မျိုးကုန်တဲ့ဒီနေ့မှာဟင်မျိုးစိမစုတာလေသမားတော့မျိုးစိစုတယ်ဟင်ဟင်ကုန်ကုန်တဲ့ပွဲသားကခင်ဗျာမျိုးစိမစုပါဘူးဗျအဲ့တော့တို့ရွာထဲမှာတနေ့တနေ့လှုပ်တဲ့ဟာတွေတွေ့ကြည့်ပါလှုပ်တိုင်းလှုပ်တိုင်းဘယ်ဟာလှုပ်နေနေထမင်းချက်နေရင်တော့ဒီစိတ်ကကင်းသလားဟင်ဖြေတဆုံးခမဲ့ကြံတဲ့ဒီစိတ်သုံးခုပါတယ် ဟာရဘွေခံမကြမ်းလည်းဒီစိတ်သုံးခုပါအဲ့တော့တနေ့တနေ့မှာတို့ဒီလောက်ထိတန်တရာကိုသွားဖို့ရာခြေလမ်းချန့်ထားတယ်ဒါမှမဟုတ်ဒီသုံးခုကိုပပင်စားလို့ခေါ်ဟင်အဲ့တော့တဏမာနဒိဋ္ဌိပြီးပပင်စပပင်စလူတိုင်းပြောတာပဲဘယ်လိုပပင်စတယ်တွက်ကြည့်တဘာဝနဲ့ရှင်းပြီးတော့ဟင်ဘယ်လိုတန်တရာကိုချက်ထွင်နေတယ်လဲဒေချာကိုလှုပ်တာကိုပြန်ကြည့်ငါငါပစ္စည်းငါပိုင်တယ်ဒီသုံးခုအမြဲရှိတယ်ဟုတ်ကလား ငါငါပစ္စည်းငါပိုင်တယ်ဒါကိုယ့်လက်ထဲရှိတာပြောတာကိုယ့်လက်ထဲမရှိတဲ့ဟာကြရင်ငါဆိုတာလက်ကန်ထားတယ်နဲ့ဟိုဘက်မှာသူဆိုတာပေါ်မှာပဲသူဆိုတာပေါ်ရင်သူတဲကဟာငါလက်ထဲရောက်ဖို့ကြိုးစားလို့ကြိုင်လို့တဲ့မာနပေါ်မှာပဲကြိုင်လို့ရလာရင်ဒိဋ္ဌိငါးပါးခေါ်လာအောင်မှာပဲထင်တယ်ပေါ်မှာပဲအဲ့တော့ဒီနေ့ဒီနေ့ဟိုဆိုင်မော်ကနေပြီးစောင့်နေတာလေဒီသုံးခုနဲ့စောင့်တာပဲမဟုတ်ဘူးလားတို့ဟိုရာခွက်ထဲကနေလုံနေတာဟောဒီသုံးခုနဲ့လုံနေတာမဟုတ်ဘူးလား ဘယ်နာမှလုပ်ဘူးရဟောဒီသုံးခုတောင်းတူပပင်စလို့ခေါ်တာအဲ့တော့တို့ဒီပပင်စနဲ့ဒီလိုချဲ့ထားတာဒီမနေဘူးတနေ့တနေ့ကိုခုနတသိန်း၄000၄000နှုန်းနဲ့ကပ်ပါအဲ့တော့ဒီလိုပဲဆက်ပြီးတော့ချဲ့မှာလားခင်ဗျားတို့ကျင်းနေတာကိုကျင်းအောင်လုပ်မှာလားကျင်းအောင်လုပ်ပါဗျာဟုတ်ပါမလားဟုတ်ပါပါဟင်ဘယ်လိုလုပ်ကြမှာလို့ဒါလဲဟုတ်ပြီတဏမာနဒိဋ္ဌိကြောင့်ကျွတ်တို့ကျေသွား အဲ့တော့ဒီတိုင်းကကျဲနေမယ်ဆိုရင်တော့တနေ့တနေ့တသိန်း၄တောင်း၄တောင်းနဲ့ဆိုရင်အသက်နဲ့မျှလေဟင်အတည့်ရပြောတာလေတလားဆိုလို့ချင်းဘယ်လောက်ရှိမလို့ဟင်ဟင်သိန်း30လောက်ဖြစ်သွားလိမ့်မယ်ထင်တယ်တလားဆိုရင်လေကျပေါင်း30ဆိုရင်သိန်း30ကျော်သွားမှာပေါ့တနေ့ဆိုရင်36သိန်းကျော်မှာပေါ့အဲ့လောက်တော့မှာအဲ့10နှစ်နဲ့ဆိုတော့36တန်းနော်ညာပြကြခဏခဏဟင် အဲ့လိုကြီးခင်ဗျားတို့ကမှသွားဖြစ်မှာဖြစ်မှာအကုန်လုံးကလည်းအလေတန်းလားထက်တန်းလားအောက်တန်းလားအောက်တန်းပါဗျာအောက်တန်းကြီးတဲ့ခင်ဗျားတို့ရကအောက်တန်းမဖြစ်ကလေးရကိုဟင်အဲ့ဒါအောက်တန်းကြီးလည်းဖြစ်မှာပဲအဲ့တော့ဒီလိုပဲအောက်တန်းသားနဲ့အဲ့လောက်များများကြီးခင်ဗျားတို့ဖြစ်နေတဲ့ဒီနေကြကြီးကိုကျင်းကျင်သလားကျဲဆက်ချဲ့ကျင်သလားကျင်းကျင်ပါဗျာဘယ်လိုလုပ်ဖြုတ်ရမှာလားဖြစ်ရမှာလားဘာတော့ခင်ဗျာဟင် တဏမာနဒိဋ္ဌိဖြစ်ရမှာလားဖြုတ်ရမှာလားဘယ်လိုလုပ်ဖြုတ်ပါလဲဟင်ဟုတ်ပါမလားဟင်ဒီလောက်ကြီးများမှာတော့တတ်နိုင်ဘူးဗျာနေရမဟုတ်ပဲနဲ့ကြင်ပါလဲဟုတ်ဘူးဗျာဟင်တို့ကြလိုက်တုံးကဟိုတို့ဘုရားသွားတယ်တဲ့နေရာအဲငလုံးဆိုရတဲ့ခပ်ပိပြီဟိုအဲပဋိစ္စသမုပ္ပါတို့ မဟုတ်ဆရာတော်ဘုရားရဲ့ပုဂ္ဂိုလ်တွေကပြတာကိုအာဝေစာကြောင့်သင်္ခါရဖြစ်တဲ့ဝိညာဉ်ဖြစ်တဲ့အဲ့ဒါနဲ့ပြန်လှည့်တဲ့တခါတဲ့ဘဝထင်တယ်အဲဘဝနဲ့တခါပြန်တော့လှည့်တဲ့ဘဝပဲပြန်ကြတာထင်တယ်ဘဝနဲ့ပြန်လှည့်တော့ဘဝပဲပြန်ကြတာထင်တယ်အဲခင်ဗျားတို့ဘယ်ကနေထွက်ကြမလို့အဲ့တော့ဟိုစဝိုင်းကြီးအတိုင်းဟိုဟာနဲ့ပုတ်တိုင်းလေးနဲ့အဲအဲ့ဒီမှာတန်လေးနဲ့ဖောက်ပြီးတန်ပြဘူးတွဲပါတယ်တဲ့အဲ့ဒီတန်တန်ကြောင်းကနေပြင်ထွက်ပြီးဟိုကတိုင်ကရှော့ချမှာပေါ့ပဋိသတ္တဝဘကလဲတဲ့နေရာကထွက်ပြီးတယ်ဟင် လဲပါတယ်တဲ့ဟုတ်ဗျာတံပြားဝိုင်းအဲ့ဒီဟိုဟာတံပေါက်ကနေပြီးတော့နောက်ဖက်ကိုထွက်ပြီးတော့တယ်ဟုတ်ဗျာအဲ့ဒီတိုင်ကရှော့ချလိုက်ပါခုတော့ဘယ်လိုရှော့ချမှာတဏမာလာဒိဋ္ဌိဘယ်လိုလုပ်လိုက်ပါဟိုဘယ်ပြိစုံပါညံခင်ဗျားသွားဆုံးမှာပါလိမ့်မတို့ဟင်ဟင်အေးအဲ့တော့ပင်ဟာလှုပ်လို့တို့ စာလို့တော့ပေါ့ကွယ်ငါဆိုတာကိုမရှိတော့တဲ့နေရာကြောင့်သို့မဟုတ်ဘယ်ဟာကြီးကြီးမြင်တာနဲ့သိတာဒီနှစ်ခုတည်းကြောင့်ကြည့်လိုက်ရင်လေမြင်တာနဲ့သိတာဒီနှစ်ခုတည်းကြောင့်မပြီးနဲ့ဟုတ်မြင်တာတခြားသိတာတခြားကွက်ထွက်သွားဟုတ်ကလားပြီးဖြစ်သွားမှာတို့ဒီကြားလိုက်ရင်လည်းကြားတာတွေနဲ့သိတာတွေဒီတိုင်းပေါ့ကွယ်နိုင်ရင်လည်းနာနာနဲ့သိတာတွေဒီတိုင်းပေါ့ကွယ်သို့တော့ဒီသုံးခုကနေပြီးတော့ဒိဋ္ဌိချုပ်လို့မရနိုင်ဘူး ဘာလို့သူကတော့အလုံးလုံးညနဲ့ကိစ္စကိုဟင်အဲ့တော့တို့စားတဲ့နေရာကပေါ်နိုင်တယ်ဥပမာမဲ့နာသီဝါကထိမှုတိမှုပေါ်နိုင်တယ်သူကအကျန်းနေကိုကွအတွေ့တွေကိုကွစားတာကောဟိုချိုးတာတို့ချင်းတာတို့ကရှားပေါ်မှာအတုံးခဲတိုင်းလာတက်ခိုက်တာမဟုတ်ဘူးလားအတွေ့မဟုတ်ဘူးလားအဲ့ဒီအတွေ့ဖြစ်တဲ့ဟိုစားမှုနဲ့ထိမှုဒီနှစ်ခုကနေကြည့်လိုက်လို့ရှိရင်ထိတာတခြားပြီးတာတခြားဒီတိရောက်ရမယ်အဲ့တော့ရောက်လို့ရှိရင်အမေတော့ဖြားပြီပဲ အယုတ်ကောက်မသိမ့်တယ်ဒိဋ္ဌိအမိန်မဟုတ်လားငါပိုင်ငါပိုင်ပြောတာဒိဋ္ဌိတင်တယ်ဟင်ဒိဋ္ဌိမသေးသေးတိုင်အောင်အမေဖြားနေပြီအယုတ်တော့ကောက်မသိမ့်နိုင်တော့ဘူးဘာကြည့်လိုက်ကြည့်လိုက်ထိတာတခြားသိတာတခြားငါပဲနားထဲအောင်မလို့အဲ့ဒီနေရာတော့လောက်ရမယ်ုံနိုင်ပါမလားကဲအမေအမေအမေကမသိလို့ရှင်ဒီရုပ်ပြောက်တာပဲအဖေဘယ်တော့ခွဲခွဲခွဲခဲ့ကလေးဘယ်တော့ပူတာပူတာဟင် နံပါတ်1ကတော့အမေမသိမှုကအရေးကြီးဆုံးထင်နံပါတ်1ပြဟင်အဲ့တော့တို့သာတို့ကနာမရူပပရိသေရညာလို့ခေါ်တာပေါ့ဟင်ယုံတရားနာတရားကိုပွဲပွဲပြပြမြင်အောင်ဒီနေရာရောက်အောင်ရှုအဲ့ဒါမှခင်ဗျားတို့အမေဖြားမယ်ဒီလာတော့မဟုတ်သေးဘူးနော်မဲ့ကြမှာသိမှတင်တယ်ဟင်ဟင်မဲ့တကြိမ်ကြာမှဒီအမေသိမှခုဒါကဖြားတော့ဖြားသွားပြီဟင်အဲ့တော့မေတ္တဟီးနဲ့ဖြားနေတော့ဒီအယုတ်ကောက်မသိတော့ဘူး ငါပိုင်နေတော့မဖြစ်တော့ဘူးဒီနေရာရောက်အောင်လုပ်ရမယ်ဟုတ်ကလားဗျယူဒါအကျံသာပြောရတာပေါ့လေတို့အုပ်စုထဲမှာဘင်ကအုပ်စုဆိုတာရှိဟင်ဥရိယဗျာညာရဲ့ဟိုထဲတဲ့တော့ဘင်ကကြီးတဲ့အပြက်အုပ်စုကြီးတဲ့တူတော့မှာဘာချိုတာလေးသားလည်းပြက်နေတာကိုယ်ခန္ဓာကိုယ်ကြီးလည်းပြက်နေတာပဲလက်မောင်းရလို့ကြီးလိုက်လို့လည်းမတွေးတော့ဘာဖြစ်တခါတည်းဟိုတို့ဟိုတဲတောင်ပြင်ကြီးပေါ့လေအလုံး ပူပြင်းတဲ့လူခါမှာအရေးကင်းပြီးတော့ဝယ်အဲ့တဲတောင်မြင်းကြီးတဲ့ကိုတယောက်ထဲသွားနေရသလိုကြီးပဲဟင်ငင်းငွေစရာ၆တွေ့နေတယ်ဘာမှလည်းအဖြစ်သွားမရှိဘူးအပြဲကြီးတဲ့ခြိုတာစားလိုက်ခြုံမှန်းခြုံသေးဘူးပြက်ကြသွားပြီခြင်တာစားလိုက်ခြင်မှန်းခြင်သေးဘူးပြက်သွားကြသွားပြီအပြက်ကကြီးတဲ့ဖုံလွှမ်းနေတယ်ဟုတ်ကလားဟဲ့အဲ့တော့မသားအိမ်ထမင်းစားရတယ်လို့နေမှာပေါ်စားရတယ်ပျော်ပါကြီးဖြစ်နေမှာမလားဖြစ်ပါဗျာဟင်အဲ့ဒီနေရာမျိုးမှာခုနပြောတဲ့ကလေးဟာဖြားပြီ ပူဇာနိုင်ပါဦးမလားဟင်အဲ့ဒီနေရာကလေးဖြားတယ်မသေးခြင်းနေမသိဘူးကလေးဖြားတယ်ဆိုရင်ပူဇာမှုတော့နည်းနည်းသက်သာသွားတယ်ဘေးကရောက်သွားမှတော့သူတဏှာကတ်နိုင်မှုလေဟင်တဏှာမဝင်ရတဲ့နေရာဟင်ဒီနေရာရောက်အောင်တော့ကျင်းဗျကကလေးဖြားဟိုကလေးပူဇာသက်သာခြင်းပေါ့ဒီလောက်ရောက်အောင်ကျင်းဟုတ်ကလားဗျအဲ့တော့အမေလည်းပေးပြီဟုတ်ဗျာအမေလည်းဖြားနေတယ်ထင်တယ် ကလေးလည်းဖြားနေတယ်သားမိဖြားနေရင်ဖိအေးဖာလုံနိုင်သေးတော့ဟင်မာနာလည်းပြီးသွားတာဟုတ်ကလားဟင်ဟင်သူကိုယ်တိုင်ထမင်းကျက်သူကိုယ်တိုင်ရေခတ်နေသူလှုပ်ရှုပ်နေတယ်ဘာဘာဘာပစ္စည်းမှအပြင်ထုတ်မဝင်နိုင်တော့ဟုတ်ကလားဟင်ဟင်အဲ့တော့ဒီတို့ဝိပဿနာဉာဏ်မှာဒီလောက်ထိရောက်ပါစေဟင်ဒီတဲ့ခုနကပြောတဲ့သင်္ခါရုပ္ပကညာလို့ခေါ်တယ် ချိုတာလေးကြည့်လိုက်တယ်သေးသေးချာချာစိုက်ရှိလေဘာမှမရှိဘူးတို့သင်္ကန်းကင်ရသလိုပေါ့အညိုရောင်လေးတို့ကင်လိုက်လို့ရှိသလားအညိုရောင်ပိတ်သားကင်မိမှာဟင်အညိုရောင်ဟိတ်ကင်လိုက်ပိတ်သားပဲကင်မိမယ်အညိုရောင်ကင်မိသလားအဲအညိုရောင်ဆိုတာအရိပ်အယောင်သဘောလေးပဲအဆိုင်ခဲမရှိဘူးအဲ့ဒီအရိပ်အယောင်သဘောလေးဟာဒီပိတ်သားကိုကတ်နေလို့အသိဟုတ်ကလားအဲ့ဒီတိုင်းပေါ့ချိုတာလေးချိုလိုက်တဲ့ယောဂီတယောက်တေချာစိုက်ကြည့်လေဘာမှမရှိသေးဘူး 也咬没怪，这个老弟求他的，这个其他又慢呀，为嘛的路西头了？穿了的求他的扒拉阿妈不？穿妈扒妈拉拉好讨厌他，也咬没怪。好个啦，那个弟弟啊，我都没修来，牛西头的啦。那个弟求他的，我晒他要走路，把他的路按呢都不平哦，差一点不白嘛？弟，他那个你叫过来呢？弟求西头路啦，没修起来的路嘞？那个别人穿拉了，白不中，求的啦，他也咬没呢？ ဟင်သင်္ကမရှိတော့အညူမကြရင်ဘူးကြာကြတယ်လို့ပဲဟိုလည်းသူ့ရဲ့ဟိုအချိုတက်ကလေးကတ်နေတဲ့အရာဝတ္ထုလို့ခေါ်မှာပေါ့လေအတုံးဖတ်ကလေးဒါလေးကိုသူ့ဘာသကတိသောအာနဲ့တခါတည်းပြက်အောင်ချက်ပြလိုက်လို့ပြက်သွားပြီဆိုရင်သူ့ဘယ်မှာရှိတော့တော့ဒီနေရာရောက်သွားရင်မြန်နိုးတရားမာနပဲဝင်မှာတော့ထောင်လွှတ်တဲ့ကြောင့်မမာနဟောသူ့ပါဖြားဖအေးပါဖြားအဲ့ဒီနေရာရောက်ရင်တော့ဟင်အဲ့တော့ကလေးလည်းဟိုမှာဖြားဟင်တုတ်ကွေးတုတ်ကွေး ဒီနေရာတော့တဝေးတော့ဖယ်နေမှာဟုတ်တယ်ဟင်တေတော့တော့ဟုတ်တယ်ဘူးဟောမတော့ကွေးကိုတော်ပြီးတဲ့ခမဒိုက်ခဏတော့ကွေးဆူတောင်းမှာပေါ့ဟုတ်ကလားဟင်ဟုတ်ကလားဟင်ဟိုအောက်နာမရူပပရိသေရညာလို့ဆိုလို့ရှိရင်အမေဖြားနေပြီအယုတ်တော့ကောင်းမသိနိုင်ဘူးဟင်ပင်ကအုပ်စုရောက်လို့ရှိရင်သားပါဖြားနေပြီမပူတာတော့ဘူးဟင်အထက်ပိုင်းပြတဲ့သင်္ခါရုပကအုပ်စုရောက်လို့ရှိရင်တော့အဖေပါဖြားပြီဟင် အဲ့တော့မိသားစုတအိမ်လုံးတုတ်ဝေးဖြစ်နေဘယ်နဲ့တော့ဟင်အဲ့တော့ຢာထွက်ထုံအောင်မလားထုံနိုင်ပါသီဝပြစ်ဘာမှလုပ်နိုင်တော့ပပင်စားပါဘာမှရှိတော့ဒီနေရာရောက်အောင်အားထုတ်အဲ့တော့ပပင်စားပပင်စားပါစကပြောနေတို့လုံနေတာဒီနေ့တိုင်းဟင်ခုနတော်လို့စရင်နဲ့တွေ့ကြည့်စရင်မတွေ့နဲ့ဟောစရင်နဲ့မတွေ့လို့မိမိကြီးနေလို့သာတို့မကြောက်တာဟုတ်ကလားဟဲ့ဟင်အဲ့တော့သူကနေပြီးလွတ်ချင်ဒီတိုင်းလို့ ဟုတ်ကလားဗျာဧကေနာကြဆိုဗျာသာသာ